တယ်နော်ဒုက္ခတို့နာနဲ့ပြောရင်တော့ဒုက္ခဒါခိုင်မာလိုက်လို့ဓာတ်ခေါ်လို့ဓမ္မဓမ္မဓာတ်ခေါ်မှာဓာတ်ဉာဏ်နဲ့အလုံးလို့ဖြစ်နော်ဓာတ်ဉာဏ်နဲ့လုံးလို့ခါအဲ တိဋ္ဌာန်လောကမှာမများဓာတ်ကောင်းတဲ့တိုင်းနဲ့။ဒါမို့တိဋ္ဌာန်တစ်မျိုးနဲ့တစ်မျိုးဟိုဓာတ်ဆောင်ခြင်းမတူတဲ့အတွက်ဒလေချင်းကွဲတော့ဟင်ဒလေချင်းကွဲထွက်သွားတယ်ကွဲထွက်သွားတော့သူတို့မှာကိုကောင်းကကြိုက်တာတစ်မျိုးဒီကောင်းကြိုက်တာတစ်မျိုးသူဓာတ်တာဓာတ်ကောင်းတာကြိုက်တာ သူ့ကိုယ်ပိုင်မရှိဘူးဟင်ဒါတောင်းတာကြရတာကိုဟင်ပြီးတော့ဓာတ်ကလက်မခံညာကြသူဘုံပြရတယ်ဟုတ်နော်ဟင်သူတို့မှာကိုယ်ပိုင်စိတ်မရှိဘူးဟုတ်နော်တို့လူတွေကြတော့ကုသိုလ်ကံပြုတုံကလောဘပါခဲ့တဲ့ကုသိုလ်လေးရှာပါတယ် ဒေါသမခေတဲ့ကုသိုလ်ရှိကြပါလိမ့်မယ်။မှန်ပါဗျာ။ဒါကိုကုသိုလ်ဖြူတဲ့ဖြူတဲ့ဒီနှစ်ခုကတော့အများအားပါတတ်ပါ။ဟုတ်နော်။မှန်ပါဗျာ။ဟင်။ဥပမာမဲ့တို့ကုလေတည်းရှိတဲ့မွေလေးကိုမလိုချင်သိသွင်းနိုင်မှာသင်္ဃာလူပြရ။မှန်ပါဗျာ။ဆုံးလူပြရ။မှန်ပါဗျာ။အဲတော့ငွေကိုတိုင်းရတဲ့လောဘတော့ပါတော့ပါတယ်။ဟင်။ပါဘူးလား။ပါပါပါ။ ပြီးတော့ဆင့်ခေါ်တာမှမဟုတ်ဘဲဟင်ကိုယ်စိတ်ကြိုက်လိုရတဲ့အတွက်ကြည်လေတဲ့စိတ်ဒေါသလည်းကင်းကြပါလိမ့်မယ်ကင်းပါပါဟင်ကင်းပါပါအဲဒီအကြောင်းကနှစ်ခုကတော့လူတိုင်းရှိတတ်ပါမှန်ပါဗျာဟိုတို့မောဟဆိုတော့ရှုနေအောင်လူနေတဲ့အချိန်ကိုတတိပါပါတာမောဟပါခံနိုင်တာလေမှန်ပါဟင်တတိမပါရင် အဲမောဟမတတ်နိုင်ဘူးမှန်ပါဟုတ်နော်မှန်ပါအဲတတိမပါလို့ရှိရင်တို့ကုသိုလ်နဲ့ပြောရင်တော့အကြောင်းကနှစ်ခုနဲ့လုပ်တဲ့ကုသိုလ်တို့ဟိကုသိုလ်စာလို့တော့မှန်ပါအကြောင်းကနှစ်ခုတည်းဒီလောဘတတ်တာလည်းကြောင်းအဲ့တော့အလောဘကြောင့်ဖြစ်သွားမှာပါပါဒေါသတတ်တာလည်းကြောင်းအဒေါသကြောင့်ပါပါဒါလေးနှစ်ခုနဲ့ရှိတယ်ပါပါအဲ့ဒါကိုတွေ့တွေ့မှန်ပါတတိပါတဲ့ပုဂ္ဂိုလ်ကြတော့မောဟဘာတတ်တဲ့အတွက်တိအကြောင်းကတော့ နော်မှန်ပါဗျာလောဘကိုတတ်တော့အလောဘအကြောင်းကဖြစ်သွားပြီဒေါသတတ်တော့အဒေါသအကြောင်းခံပါဗျာမှန်ပါဗျာတတိနဲ့မောဟတတ်လိုက်တော့အမောဟအကြောင်းခံပါမှန်ပါဗျာအဲ့ဒီဟာကိုတို့စာလို့တိဟဲ့အဲ့ဒီတိဟဲ့ပုဂ္ဂိုလ်ကအာထုတ်ရင်တော့မဖို့ဝင်နိုင်တယ်ဒီပုဂ္ဂိုလ်ကအာထုတ်ရင်မဖို့ထိမရောက်နိုင်ဘူးတတိလေးတလုံးပါတာနဲ့မပါတာဟုတ်ပါဘူး နော်မှန်ပါဗျာတတိတံဘုတ်ကိုဒီနေရာကိုစဉ်းစားပါမှန်ပါဗျာနော်တတိတလုံးလေးပါလာနဲ့မပါလာဟိုမေတ္တာဝါကြရင်စကားပြောပါတယ်ဟုတ်ပါဗျာတို့စားလို့ဆိုရင်တော့သင်္ခါရုပ္ပခဉာဏ်ပေါ်လေမှန်ပါဗျာဟိုသင်္ခါရုပ္ပခအဆုံးကြရင်မက်ကိုသွားတာဟုတ်အဲ့ဒီနေရာကြရင်လေတော့တာပဲနောက်ပြောင်းခေထိုင်ကြတော့များပါလေဟုတ်နော်မှန်ပါဗျာဟုတ်နော်အဲတတိလေးပါခဲ့ရင်တော့ အကြောင်းမှန်သုံးမျိုးနဲ့လှူတဲ့ကုသိုလ်အဲ့တော့တို့သာသနာ့ဘာမှာတော့ညာတော်အပြင်အကြောင်းမှန်တစ်ခုနဲ့လှူတာရှိတယ်မှန်ပါဗျာသာသနာ့တွင်မှာတော့ပြင်အကြောင်းမှန်သုံးခုပါတတ်ပါတယ်ဆရာသမားများကဟိုဟောပြောထားတာရှိရှိဦးမှာကိုမှန်ပါဗျာတို့ဟာလာရှိပရကမာကြတော့ဤတမေပုံညာမိဗ္ဗာနာတာပိစယောဟောတုလိုမှာမဆိုရင် တပိတ်ဖုံးကိုဖွင့်မပေးဘူးတကယ်မှန်ပါပါဗျာကိုယ်တိုင်ကတတိမဟုတ်လားဗျာမှန်ပါပါဟင်ဒီဘက်ကမှလာအဲ့ဒီမူရှိနေလေဘောရှင်ရှိဘက်ကမှတရားတော့ရှိတော့ငါဘူးပေါ့လေမှန်ပါပါဟင်အဲ့လိုရှိနေအဲ့တော့သူသာသနာတွင်တော့တိဟိညာပါတယ်ဟုတ်နော်ဒီဒါနဲ့တော့ပြောဘူးတို့တရိစ္ဆာန်ဘဝစေစနာပါလာတဲ့ဉာဏ်ရိုင်းဉာဏ်ဖြစ်အောင် ကိုယူပါမှာကိုယူပါဟင်ဟင်ကိုယူပါမှာတခါကြီးတော့ဟိုတော့ပြောပြောရင်တော့ငါခုဖမ်းဘူးလားဟုတ်ပါဘူးပါလေကြာတို့လည်းပြောတော့ငါခုကိုလေဘင်းကကယုံနဲ့မရဘူး သူ့ကိုအကုန်လုံးကိုချုပ်နိုင်မှရပါဗျာ။ဟုတ်ပါ။ချောတော့တော့ပါဗျာ။ဟုတ်ကလားဗျာ။အခုလဲတို့ကဒါနနဲ့တို့ဟာနဲ့ပြောရင်တော့စရိုက်ကြမ်းကိုပေးယူပါ။မှန်ပါဗျာ။ပီလာနဲ့ညင်ကြမ်းကိုရင်ပေးယူပါ။မှန်ပါဗျာ။နှစ်ခုကနှစ်ခုပတ်ထား။ တင်ပါဗျာခုတော့ကိုရင်ကြရမှာမဟုတ်ဟင်သူတို့ကခုကခုထွက်တာဟုတ်တခါကြီးငါကခုလည်းကခုထွက်ရှိတာဟုတ်တို့တရိษံရဲ့တဏ္ဉဏ်ကကိုစားရပြီလားကိုကလွှဲရင်အမွေတောင်းမထားခွေးဥကြောင်တိကြည့်ပြီလားသမင်းကတိကြည့်ပါခွေးဥကြောင် အမေမို့ညာလိမ့်မယ်မထင်ပါနဲ့အဖေမို့ညာလိမ့်မယ်မထင်ပါနဲ့ဟုတ်ကဲ့ဒါပါပါလားညာပါဗျာဟင်ဒါနာအဲ့ဒီတိစရိုက်ညီရိုင်းကိုအဲ့ဒါနဲ့တူထောက်ဟုတ်တယ်ဟုတ်နော်ပြီးတော့တရိသံဓာတ်ကောင်ကကြိုက်ကြိုက်တို့လိုက်တာမကြိုက်မကြိုက်တို့တိုက်ခိုက်တာတို့မှာတတိလေးနဲ့ဆောင်စီရဒီလာကဆောင်စီရမဟုတ် ဓမ္မတရားဟုတ်တယ်နော်ဓမ္မတရားသီလဆိုတာအဲ့ဒါတိဋ္ဌာန်ဉာဏ်ကိုတိဋ္ဌာန်ကပါကြတဲ့ဉာဏ်ရရင်တို့သီလနဲ့ပြန်ထောက်ပါဒါနှခုမပါပဲနဲ့ဘာဝနာမတက်နဲ့နော်ကျေကြီးတို့ကျေကြီးတို့မှာပါပါဟုတ်ပါဟုတ်ပါဟင်ဖေရမာပြအဲတို့မန်လဲမှာတဏ္ဍမန် ဒါလည်းပါတာပဲလေတဏှာကြောင့်တို့မှဖြစ်တာလူလူလူကဒီလောက်မှမရှိဘူးမှန်ပါဗျာတဏှာအာယုံမှပူကြည့်အာတံမှတက်တာပဲဟုတ်ပါဘူးဟုတ်နော်မှန်ပါဗျာဟင်တဏှာချင်းတပ်ပြရတယ်ဟုတ်ဗျာမှန်ပါဗျာဒါမှမဟုတ်ဆုံးလို့တဲ့ဆိုတဲ့ဒါနာကိုတို့မြေသုံးကြရမှန်ပါဗျာဟုတ်နော်မှန်ပါဗျာမြေသုံးတော့ဘာသာတိုင်းဘာသာတိုင်းမှာပြီးတော့ကညာလာပါရှိပါမယ် ပြီးနေကြတာပါဟုတ်နော်ဘယ်ဘာသာမှအပေးကမလို့ပေါ့ပြီးတော့ဘယ်ဘာသာဖြစ်ဖြစ်လိမ္မာအောင်သင်ပေးတယ်မှာမိုက်အောင်သင်ပေးတဲ့ဘာသာမရှိဘူးဟုတ်နော်ဘယ်ဘာသာဖြစ်ဖြစ်ကုသိုလ်ရအောင်သင်ပေးတာကြီးတယ်အခုတို့ပြောင်းပြန်ပြီးတာတော့မရှိပါဘူး။သူတို့ရဲ့ delay ကြောင့်အနေငယ်လေးမှားနေတာတော့ပဲရှိမှာပါ။ဒလိကြောင့်မှားကြတာပါ။ထက်ကသင်ပေးတဲ့ဆရာကတော့မမှားဘူး နောက်လိုက်သူကမှားနေကြတာပါဟုတ်နော်သို့တော့ဘယ်ဘာသာဖြစ်ဖြစ်ပညာရအောင်လုပ်မပေးနိုင်နော်ကုသိုလ်ကတော့လူတိုင်းဘာသာတိုင်းလုပ်လို့မရဘူး။အောင်ဆိုသူတို့ကကိုယ်ွယ်ယုံနဲ့ဘိုးပြုစုပေါင်းယူမယ်ရှိပါအချင်းမရှိဘူး။ဘာနော်။ဟင်။သင်တဲ့ဘာသာတွေကြောက်ကြည့်ပါ။ဟင်။ဟင်။ ကိုယ်ကဝပြူယုံနဲ့ဆုတောင်းရုံပဲသူတို့ရဲ့ကြီးကဲအာဟုပြီးဆုတောင်းတာပေါ့လေကိုယ်ကိုယ်ရဲ့ကျင့်မှုအကျင့်ရှိအဲ့ဒါဘုရားဘာသာလွယ်လို့တခြားမရှိဘူးအဲဒုတိယလိုက်တာဟိန္ဒူလားဗျာ ตัวเองว่าเลยแต่มาทำในปีปีบ้านนาที่ปวดมาทำในปีบ้านปีบ้านนาที่ตรงกว่านั้นวิบาตนาตัวผู้ยานนี่ตรงมันสิတို့မှာဝိပဿနာတိပွားနိုင်တဲ့နေရှိတယ်။မှန်ပါပါဗျာ။အဲတော့ငါခုဖမ်းတော့တွေ့တတ်တဲ့ငါခုကို မိမိကန်ပြီးတော့မှကောင်းထူတာဆိုလို့ဒါတဲ့တော့ခိုင်ပြီးပါတော့မှာဟင်ကောင်းထူမှာပါဘောထူရလားဘူးပါဒနာအတူတက်ရမှာကြီးမေးရမှာလေပြီးတော့ကစူးစမ်းထူပါတယ်ဗျာဒါပေမဲ့တော့စိတ်ကြမ်းမဲ့ဖို့မထိန်နိုင်လို့ပါဗျာဟောမအေး အဲ့ဒါကဒကမာကြီးကသူ့သွားကြမလုံနေတာကိုသူ့လုံသူ့လုံတာကိုကကိုလုံကိုလုံရတယ်ဟုတ်ပါဘူးတို့မာစီမာတို့ကတို့ဥပိ္ပေရာကိုပါဏိတာရာမဆရာတော်ဟုတ်ပါဗျာတခါပြောလေပြတ်ပါတယ်တင်ပါဗျာခပ်ပြပြောတာပဲခပ်တင်းတင်းပြောတာပဲဟုတ်ဗျာတင်ပါဗျာအဲသူ့ညာသွားပြောစိတ်ကြနေဖရာဆို โอ้စိတ်ထွက်တတ်တဲ့မျိုးထောင်ပါပေါ့ကိုလုံးကိုလုံးပါတော့လားတင်ပါပါဟုတ်ပါပါဟုတ်ပါပါဒုစိနာကသူ့များလို့ထွက်တယ်လို့ပေါ်ပြောရင်အဲ့လိုပြောတာစိတ်ပဲထွက်တတ်တဲ့မျိုးထောင်ပါပေါ့ကိုလုံးကိုလုံးပါတော့လားဟောဖို့ထားပါဗျာဟင်ဒီဆရာမကြီးတွေပဲနေတော့စိတ်ခက်တာကိုစိတ်ခက်တာကလိုက်မှတ်ရမှာပါလားဗျာနှမျိုးပေါ်ဓမ္မကြီးကမှန်ပါဗျာဒါစီကတော့စိတ်ဓာတ်ဥပဒနာနဲ့မှတ်တာ မှန်ပါဗျာဟင်ဘာသာစီပါဗျာပြီးတော့ဘာစီနဲ့ရှင်းပါလဲဟုတ်ပါပဲတို့ဝေဘူးတို့ကြတော့တစ်ချက်တည်းခိုင်မှာနှခေါင်းဘယ်မှမလုပ်ဘူးဒါနေမှာဆလာလို့တောင်းပါဟုတ်ပါဗျာဟုတ်ပါဗျာဟုတ်တော့ဘာဒီရောစိတ်တလူပါခဏစိတ်တလူပါခဏဆိုတာတိတာလေးရဲ့အကြောင်းကိုလိုက်ကြည့်တာသို့တော့အာထုတ်ခါသာယောဂီကတွေးတာကိုပဲစိတ်တလူပါခဏယူရပါတယ် မှန်ပါဗျာဓမ္မ ानु ပဒနာကလည်းအာယုငါးပါးထဲမှာမြင်လာရဲ့ကြားလာရဲ့နားလာရဲ့အဲ့ဒါအငွေးတဲ့ဖြစ်တဲ့အတွက်ဓမ္မ ानु ပဒနာယူရပါမှန်ပါဗျာနော်မှန်ပါဗျာစားတာနဲ့တွေ့တာထိတာကဟိုအကျံယုတ်ချမ်းဖြစ်တဲ့အတွက်ခန္ဓာလေးထိတာပါလေမှန်ပါဗျာဟုတ်နော်မှန်ပါဗျာဓမ္မ ानु ပဒနာကဒုစရဟာမဟုတ်သူ့ဟာသူအထက်ရောက်လေသူ့သဘောသူပေါ်လာတယ်ဟုတ်ပါသူသဘောသူမပေါ်ခင်မှာအဲ့ဒီအငွေလိုက်ကိုပဲဓမ္မ ानु ပဒနာမှာပါတယ်စိတ်တ ानु ပဒနာကလည်းအဲ့ဒီအတွေးကိုပဲမှားရပါတယ် ပါလားဟုတ်တော့တွေးတာမှတ်တာရစေချင်လို့မှတ်တာဆက်တွေးအောင်မခိုင်းတာမဟုတ်ဘူးမှန်ပါဗျာဟုတ်ဗျာမှန်ပါဗျာဟင်ညောင်ညောင်ဟုတ်ဗျာမှန်ပါဗျာအဲ့ဒီတွေးတာကိုဖြတ်တော့မှန်ပါဗျာဟင်မှန်ပါဗျာဟင်တွေးတာကိုဖြတ်တော့ချင်မှန်ပါဗျာအဲ့တော့အတွေးကတော့တို့လွတ်ထားရင်ဆုံးမဟုတ်ဘူးပါဗျာမှန်ပါဗျာသူဘယ်သူတွေကတာဝန်ကို ဘသူတွေကိုသွားပြီးနှောက်ဆက်တာတုံးဆိုစိတ်ကိုပေါ်ပေါ်နေခြင်းသူကိုတွေးရနေတာဆွာပြီမှန်ပါပါဒီကတတိကဖြစ်လာဘူးမှန်ပါပါသင်္ကြန်တဲ့ဓာတ်မခိုင်းပါဘူးအဲ့တော့ဒီတတိလေးနည်းနည်းလွတ်ထားတယ်ဟိုကမျက်စာပြီးတော့ဟိုကိုကြည့်ရောဗျာပါသွားရောဗျာဘယ်ရောက်လို့ရောက်မှမသိဘူးဗျာအဲ့အတွေးလို့ငေါ်မှသတိရမှာ ပါဗျာဟင်ဟင်မှန်ပါဗျာတွေးရင်တွေးမတွေးခြင်းနေသူတွေးရင်တွေးတယ်ပါတွေးတယ်မှတ်တာဟာအတွေးကိုရပြီချက်တယ်ဟင်မှတ်တာမှတ်မှတ်တာမှတ်မနိုင်လည်းမနိုင်လည်းမပထမတော့ဖြင့်9မိနစ်လောက်ထိဒီလိုဆွဲပါခြင်းပါမှာပေါ့မှတ်ပါများတော့4မိနစ်လောက်နဲ့သူရလိမ့်မယ်နောက်5မိနစ်လောက်နဲ့ရတယ်နောက်2မိနစ်လောက်နဲ့ရတယ်နောက်10မိနစ်လောက်နဲ့ရတယ် ဒီအောက်ညာမှာတို့စာလို့ပြောရင်တော့ဘာပေါ့ဗျာဘင်ကအုပ်စုအထက်ကိုမရောက်မချင်းအတွေးမကင်းဘူးတို့အတွေးနဲ့လှုပ်လို့ခဲ့ရတာဟုတ်ဗျာတို့အထက်ကြီးရောက်တဲ့ခါလာတို့ဒီဘင်ကဟိုသင်္ကာတော့ဘာလို့ဗျာဒါတကယ်နာကတရားထုတ်တဲ့ဆိုတော့ဒါဒီကြောင့်ဘုံတူတရှိကြပါလိမ့်မယ်ညာပင်တွေလေဟင်သင်္ကာရုပ္ပထမရောက်မီမှာ တို့ဒီဘက်ကညင်ကိုစားပြုနေဝရဏနဲ့တရားသံကိုစားပြုတတိနဲ့အဲ့ဒီမှာအလူရဲ့ကစားပွဲပဲလေကစားပွဲလားဟင်ဟင်ကစားပွဲပြသူကူကူပဲဟင်ဟင်ဘောလုံးများဆိုရင် သူ့ချီရဲရောက်နေဘယ်လိုလုပ်ရအောင်ဘုရားတို့တို့သူ့ခါကြီးပွားချီဟောင်းတော်မြန်မာ ပါဗျာလူရဲပါမလားဒီကပန်းလိုက်တာတမောလိုက်တယ်လိုက်တယ်လိုက်ရမှာအဲဒီကပန်းလိုက်ရမှာသူနဲ့ဘောလုံးနဲ့တော်တော်ဝိငိုကွာသွားပြီဆိုမှသာဖြတ်ယူတာတမောသူကလည်းဟိုဘောလုံးနဲ့သူနဲ့ကပ်နေတဲ့အချိန်ကိုသွားမှမယူနေနဲ့ဟောဟုတ်ကလားဗျာဘောဘောတဲ့နော်တွေးပါသေးတွေးရင်တော့ကစားပဲလို့သဘောထား လက်ဝိဓမာဟိုနာမည်ကျော်လက်ဝိဓမာမှမများသူတို့ချင်းရဲ့ရင်ကစားရတာပါသူတို့ချင်းရင်ကစားလို့အောင်ပြီဆိုမှအပြင်ထွက်ထူတာပါဘာပဲလို့သဘောထားဗျအဲ့တော့တက္ကမကြီးများကြတော့ဖောင်းပိန်မှမှာပေါ့မှန်ပါပါပိန်မှခဲ့ရတယ်ဖောင်းနာပိန်နာမှတ်တော့ဓမ္မပဲမဟုတ်ဘူးဟုတ်ပါတယ်ဗျာတွေးတာမှတ်တော့မမပါမရတာလူရင်းမမပါဗျာအယူပေါ့ဟုတ်ပါဗျာမမပါဗျာ အမှားရတာလိုရင်းပဲဟိုဘယ်ဟိုတော့ဘာတော့ငကူကြီးကဘေးသေးပါဆိုဘေးသေးစီပါဆိုဘေးလာဘာတော့ငကူကြီးဆောင်တယ်ဟင်ဟင်မမဗျာငကူကြီးဆောင်ပြီလို့ပါဗျာဟုတ်ပါကြီးကျွန်တော်ပါပါဗျာဗျာပါတယ်အဲ့ဒါကိုတက္ကမကြီးကသွားပြီးတော့ငင်းမမတွေးအောင်လို့များမတင်းနေတဲ့ပိုပြီးလွန်ပြ တပည့်တော်လောဘသိပြီလို့ပါဗျာဟုတ်ပါဗျာအဲ့ဒီမှာလည်းလောဘအတိုင်းအဲဆိုလည်းလည်းအဲ့လိုမျိုးတော့ပြဘိုးတောင်းလို့နေပါဗျာဟုတ်ပါဗျာဟုတ်နော်ပါဗျာဟုတ်နော်ဟုတ်ပါဗျာဘယ်သူကတော့နေတာတို့တွေးတွေးတော့တွေးဆိုတွေးလေပါလို့ဆိုပါဟုတ်ပါဗျာအဲတွေးဆိုတော့တို့အောက်ကထင်းတို့များရင်အိုးပူတယ် ကိုလူတော်ရင်နွေးပူတယ်ရင်နွေးပူတာကဆူတယ်ဆူရင်ကောင်းကကွက်ကွက်ကွက်ကွက်ဆက်တယ်လို့ပဲမှန်ပါဗျာလေအတွေးကြီးကောင်းကွက်ကွက်ကွက်ကွက်ဆက်တယ်ဟင်အဲ့တော့မီးလျှော့ပြလေရတယ်မှန်ပါဗျာနော်မှန်ပါဗျာဒီထားလျှော့မှာပေါ့ဟုတ်ပါလားမီးလျှော့ပြမှန်ပါဗျာမီးလျှော့ပြပြအဲ့ဒါချင်းတို့များလို့ဗျာမှန်ပါဗျာဟင်ဒီလိုရဟင် ဟင်အဲဒီမတို့ရင်သွေးမဆိုဘူးပေါ့သွေးမဆိုရင်ဟိုပြန်ပြီးမထုတ်ဘူးပေါ့ဩဒိတာဆိုဘူလို့ပြန်လာလေဩဒိတာဆိုဘူလို့ပြန်လာခုနကတော့ဒီကဟိုတော့ခေါင်းကားတို့တွေးရင်တွေးတွေးဟိုအာမရရင်ပသာကတဘောပေါ်တော့ပေါ့ရေတို့ကိုလည်းဟိုနှုတ်ပြရထုတ်တယ်လို့ပဲထုတ်မှာပဲဟင်တွေးပါစေကြိုက်တဲ့လောက်တွေးပါသူသူလုံးเสียသူသူလုံးပါလိမ့်မယ်တို့ကတော့မှတို့မှပါရှုံးနာနိုင်တာကိုဓမ္မကြီးဘယ်တော့မှသွားပြီး မကစားပါနဲ့အရှုံးနိုင်တဲ့ကစားကြီးတကမာကြီးရှုံးပါမှန်ပါဗျာပြီးတော့အဲ့လိုရှုံးနေပါတယ်အဲကစားနဲ့နာရာကျင်တာတော့မကစားနဲ့ရှုံးမှာပဲမှန်ပါဗျာဟုတ်ကြမှန်ပါဗျာနာရာကျင်တာလည်းမကစားနဲ့ရှုံးမှာပဲမှန်ပါဗျာဟင်ကိုနဲ့မဆိုင်လို့သဘောထားမှန်ပါဗျာနာကျင်တာမနာကျင်နေသူဒီသူ့လုပ်သူ့လုပ်တာငါဒီငါလုပ်ငါလုပ်မယ်ဟုတ်နော်မှန်ပါဗျာအဲဒီကနာရင် ဒါကအမှလည်းဓမ္မပဲမဟုတ်လားမှန်ပါဗျာဓမ္မရဖို့ပဲဟုတ်တော့ဓမ္မရဖို့ပဲအာထုတ်နေတဲ့ယောဂီမှာမျက်စိမိတ်ထားမှာပဲနှာခေါင်းနဲ့နားကပွင့်နေတဲ့အတွက်အနံလည်းရတတ်ပါတယ်အတန်လည်းရတတ်ပါတယ်သာသူလမ်းသူဝင်ရတာပဲလေဟုတ်ပါတယ်ဓမ္မကြီးကဘာဆိုင်တော့ဆိုင်ပါဗျာနော်အတန်နားဝင်မှာတော့သူ့လို့သူလို့တာ ဟုတ်ပါဗျာဟင်အနာနေနှကောင်းနေတာသူ့လိုသူ့လိုဒါဓမ္မကြီးနဲ့ဘာဆိုင်မှန်ပါဗျာကိုနဲ့မဆိုင်လို့သဘောထားနေရမယ်မှန်ပါဗျာဟုတ်နော်သူပြောနေကြဆိုရင်တော့ပွဲကြီးဓမ္မနေရာကနေရမယ်မှန်ပါဗျာပွဲကြီးဓမ္မကြီးတက်တက်မဟုတ်ဘူးမှန်ပါဗျာထိုင်ကြီးယုံမယ်သဘောမှာသူတို့ကသူတို့စတုစာကြီးလေအောင်ကြပါလိမ့်မယ်ဟုတ်ပါတို့ကတော့ထိုင်ကြီးကိုတက်တက် တရားဓမ္မထိုင်ကြည့်တာဟင်သာသနာ့ဘောရှုတာကြည်တာမဟုတ်ဘူးလားဟုတ်တော့သာသနာ့ဘောရှုတာကြည်တာဆိုတာလုဒ္ဒကိုင်တာမဟုတ်ဘူးနော်ရှုတာကြည်တာနာရင်နာတဲ့ဘက်ကိုသူကအဲ့ဒါထိုင်ကြည့်ရပါဟုတ်ကဲ့ကြားရင်ကြားတဲ့ဘက်ကိုပေါ့ဟုတ်တော့တွေ့ရောတွေ့တဲ့ဘက်ကိုပေါ့ဘယ်ကမှမရှိပုံမှုပိန်မှုသူကတော့ပင်တာသူကအမြဲရှိတာလေ ဟုတ်နော်မှန်ပါဗျာအဲ့တော့ဘယ်ကမှမှဓမ္မယာတို့ပါလားဗျာတဏှာကြီးဗျာမိနစ်60လားဗျာမှန်ပါဗျာဟုတ်နော်မှန်ပါဗျာမိနစ်60ဗျာဓမ္မကိုလေးစက္ကနာစက္ကနှုန်းနဲ့တွက်ကြည့်လိုက်ပါမှန်ပါဗျာဆန္ဒဆန္ဒမှာပေါ့ဗျာဟုတ်နော်မိနစ်မှာဆန္ဒတက်တာအဲ့ဒါနဲ့ရမှာအဲ့ဒါလောက်မှတ်တယ်သူကသူတက်နေတာအမှတ်တွေရနေဘူး ဒါပဲထုတ်တာမှန်ပါပါအမှရဖို့တွေးမရသေးသမျှတွေးတယ်တွေးတယ်တွေးတယ်တမပိတမမှတ်နေရမှာပါလားဗျမှားဗျာမနာရင်ဒါအဖြစ်ခဲ့တော့မှန်ပါဗျကိုဖောင်းပိတာမှန်ပါဗျခတ်တင်းနေရှုဖြစ်လာမှန်ပါဗျဖောင်းပိမှုကိုခတ်တင်းနေရှုမှန်ပါဗျမနိုင်နာကြီးကို ဟိုမျောနေတာကြီးလိုက်မှနေရင်ပိုဆိုးပါပဲရှိတယ်မှန်ပါပါမနိုင်လွှင့်တာဖြစ်တာဟုတ်ပါဘူးဟုတ်ပါဘူးမှန်တယ်ဟုတ်ပါဘူးဟင်ဆရာဟိုဝါလာဟိုဇာတုကကိုကြိုက်နေတဲ့ဇာတုဘုံတော်ဟိုရုံပေါင်းတော့ကဟိုလူလက်မပေးပြီးအိမ်ပြန်လို့ပို့မှန်ပါပါကိုလည်းသာထုံမကောအိမ်ပြန်ပို့ဒီရည်ကြည့်ရအောင် ဟင်တို့ဝေဘူးကြတော့သူ့ကိုတွေးတယ်လို့သွားရှောင်တွေးတဲ့နေရာရှိသလိုတဲ့မတွေးတဲ့နေရာရှိတယ်မခေါင်တို့ကြိုးစားဒီဝရိယရောလို့ဟိုသွားတွေးဖြစ်တာဒီနာတတိမြဲလို့ဟိုတွေးဖြစ်မှာပါဒီမှာအဲ့လိုဖောင်းပိန်နဲ့အဲ့လိုပါပဲဆရာဖောင်းပိန်ဝရိယနည်းသွားတဲ့အခါတွေးဝင်တာပါနည်းတာအားနည်းတာဒီမှာရအဲ့ဒီမှာရှိသေးတာဓမ္မရမှန်ပါဗျာဘို့ တို့ရှုခဲ့တော့ငါတော့ဖောင်းနေပိန်နေမနှေးမညာမှန်ပါပါဗျာမနှေးနဲ့မှန်ပါဗျာနေတော့ကြိုက်တယ်စိတ်မရှိဘူးထုတ်တယ်မညာနဲ့ညာတော့စိတ်ကြိုက်တယ်ရုံမလိုက်နိုင်ဘူးမထင်ဘူးမှန်ပါဗျာမနှေးမညာအဲ့ဒါကိုပုံမှန်လို့သုံးပါလေဟင်အဲ့တော့ တို့တခါကြီးတွေဝိုင်းစားညညပြဒါစုတော်နေတယ်ကိုမအိတ်တဲ့အချိန်တိုင်းသူတို့ရှူတာကိုနားထောင်ကြည့်ပါအတော့မရှိတဲ့ချင်းရှိပါတော့ပါပဲ။ဒါမှလည်းချက်တိုင်းချက်တိုင်းနဲ့သာပြီးတာ။အဲ့ဒါဒီမမြန်ရဲ့စပန်လုံးပဲ။အဲ့တော့သူတရားရဲ့ရှုစိတ်ကသာနာထောင်လိုက်။အနည်းမမြန်ခြင်းလေ။အဲ့ဒီမနည်းမမြန်ရှုလို့ရှိရင်ထင်ရှားရတယ်ထင် ဟုတ်ကြအတွေးဝယ်လို့စိတ်ထင်ကြလို့ရှိရင်တူတူလေးပဲကြံတယ်အဲ့တော့ဒီကတတိအားလည်းမကောင်းဘူးဟိုကောင်းမှုပြင်လို့ရတယ်တူအောင်မယ်ဆိုရင်ဖွင့်ပါပဲဟုတ်ပါဟုတ်ပါဟုတ်ပါဟုတ်ပါဟင်ဟုတ်တယ်မကြရင်ဒီကဘဝလေးကပြင်ထားပြီလေဟုတ်ပါအဲ့တော့တို့တို့ဖောင်းပိန်ကြတော့တို့တွေးရတလောက်တော့ ဟိုချက်တိုင်နဲ့ရင်ညွန့်ပေါ်ဗျာချက်တိုင်နဲ့ရင်ညွန့်ရင်ညွန့်နဲ့ချက်တိုင်အဲ့ဒါချက်ဟိုရင်ညွန့်ကနေပြီးချက်တိုင်မရောက်တော့ဘူးဗျာဟောဒီရင်အုပ်အောက်တယ်ရင်အုပ်အောက်တယ်မောနေတော့တာပါဗျာအေးဗျာဟောဟောဒီကဟိုဒီကဟောလိုကမ်းလမ်းစားကြီးထိုးထည့်ထားတာဗျာဟုတ်ပါဗျာအဲ့ဒါကြီးတက္ကမကြီးပေးရှူရင်ကြက်လာမယ်ဗျာမှန်ပါဗျာပြီးတဲ့ပေးရှူလို့ရှိရင် ဒီရင်ညွန့်တော်မရောက်တော့ဘူးဗျာဟောဒီနာသီဝါဒပါဗျာမောတော့လားဗျာအဲဒီကားကြငရုပ်ပြီးနဲ့ဖိုးထားလို့ပူလိမ့်မဗျာမှန်ပါဗျာမှန်ပါဗျာဟင်အဲဒီခါကြရင်တော်တို့တခါကြီးနာကြတော့ဘူးစင်နေကြဘူးမှာပါပဲသူ့ဘူးစင်တော့ခဏတာကိုဘူးစင်နဲ့ကိုလုံယူသွားတော့မှန်ပါဗျာဟုတ်တော့တို့မှာစီကပေးတာတော့ ပါတော့တေချွပြန်လို့စိတ်မြင်မောခပိခာသမာဓိပါတာတိပွားဤပုဇင်တာမှန်ပါဗျာအဲ့ဒါတေချွကိုပြန်လို့လာလေစိတ်မြင်လာပုံမြင်လာလေမှန်ပါဗျာအဲ့တော့ပိခာတော့ဥပိခာဥပိခာဆိုဟိုဥပိခာတံပေါ်စဉ်နဲ့စားဘူးနင်ဟာနင်နင်ဖြစ်ခြင်းလို့ဖြစ်ဟုတ်ပါဗျာဆိုရယ်တော့ပြလိုက်ကိုနဲ့ဘာဆိုင်မှာလဲဟောင်းလည်းမနေနဲ့၊ကိုင်းလည်းမနေနဲ့အဲ့ဒီချက်တိုင်းပါ မောနာလေးပေါ့အတီလေးလာကတ်ထားလိုက်တော့သဘောလေးလားအတီလေးအတီတို့တရားကြီးတို့စာနဲ့ကြတော့ဝိတက်နဲ့ဝိစာရတုံးပါမှန်ပါဗျာဝိတက်ဆိုတာဖောင်းနေပိန်နေဝိတာရတော့ဖုံးပဲလို့နေတယ်ပိန်ပဲလို့နေတယ်အော်မင်းနေတာဒီပြောမှန်ပါဗျာဟုတ်နော်မှန်ပါအဲ့တော့ဒီဖောင်းနေပိန်နေလုံးလုံးမရအောင်ဟို ထက်ထန်နေပြီဆိုရင်ဥပ္ပခါပြုတယ်အဲ့ဒီမှာအောင်းမေ့ပတိလေးပေါ့အဲ့ဒါအသေးလေးကတ်ထားတယ်ခေါ်တာမှန်ပါအဲ့ဒီခါကျပြာချက်တိုင်းကြီးကပါလားဂျင်းနာကြီးဘုံပိုင်ရှာကတ်နေတယ်လို့ကြီးပါဗျာမှန်ပါဟေးဆွဲလို့မရဘူးရုပ်မရတယ်ဆိုင်လို့နေကွာအဲ့ဒါမောတော့အဲ့ဒါလေးအပီလေးနဲ့ပဲကနေရတာဘာလုံးလဲမှန်ပါဗျာဘာလုံးလဲအပီလေးကနေလို့မတွေးပြည့်ရင် သူ့ဟာသူပြန်ပြီးလှုပ်တုပ်လှုပ်တုံနေတာစပြန်ပြီးတော့ပေါ်လာနောက်သူ့ဟာသူပုံမှန်တက်တာပုံမှန်တက်လည်းမလုံတော့နေဟာဥပိ္ခာမှန်ပါဗျာဟင်မှန်ပါဗျာပိခာယူပြီးတမာတိဟာစိတ်ကလေးကိုငြိမ်အောင်ထားလိုက်တာတမာတိမဟုတ်ဘူးလားဟုတ်ပါဗျာဟင်ပြီးတော့ခုနပြောလို့ဒါလေးမောလို့သူ့ပုံမှန်လေးဖြစ်အောင်ဒီငြိမ်နေလိုက်လို့ကိုလေးအေးသွားတော့ပတ်တာတိမဟုတ်ဘူးဟုတ်ပါဗျာဒီပါပါ ပေခာတမာတိပတ္တတိပေခာဆိုနေဖြစ်ခြင်းလို့ဖြစ်ဟဲ့ဟိုစတုဒ္ဒသာနေကြီးကဟိုပေဟိုပေခာတော့ဟိုနော်ဒါကဒုက္ခလို့ပြတာဟုတ်ကလားဟင်ဟင်ဟိုတခါကြီးတော့ပဲရတော့အဲအဲဒူမီဒူမီဒူမီဒူမီကန်ကန်တာဒီလိုကြီးပို့လို့မရဘူးဒူမီကန်ကန်တာတော့တတ်တော့တတ်တော့ ဟုတ်နော်ဟုတ်ပါဗျာအဲ့ဒီတို့ဟိုတော့သူ့ဟာသူဝင်သူ့ဟာသူတို့ဒီဆိုရင်ဆိုင်ကြီးနဲ့သူကဟောကျုပ်ကဟောလို့ပါဗျာဟောလို့ပါဗျာဟောလို့တက်ပါဗျာဟောလို့ကြပါဗျာဟိုဟာလည်းကျုပ်ကတက်မှသိပါဗျာကြမှသိပါဗျာတဲ့အတဲတဲ့အတိအကျနဲ့သူတို့လို့လို့မသိကြအောင်မဖောက်ဟင်ဟင်ဟင်ကိုဘကပြန်ပြီးတော့ဈေးတင်ပြလိုက်ပါဟုတ်ပါဗျာ ဟင်အင်မတိအင်မတန်ထင်ရှားပြီဆိုမှမှန်ပါဗျာဒါမို့အဲ့ဒီအရင်တလူနဲ့မှတ်လို့ရှိရင်တန်မိုးမှာမှန်ပါဗျာကိုကမဟိုတို့ကလည်းပြောရင်တော့အနေပါတဲ့ဟိုရေပန်ခွက်ကိုအနေကြတာစားလို့တော့မကိုင်းနဲ့တန်ဖို့ဗျာဟုတ်ပါဗျာဟင်အခုဓမ္မကြီးဟိုဟိုလာပြောတဲ့ဟိုဘာလို့ဥပ္ပခါပြောလိုက်ပါ ဟုတ်နော်မှန်ပါဗျာဟင်ပြီးတော့စိတ်ကလေးငြိမ်တဲ့အောင်ထားလိုက်ပါပါတာတိအောင်ဓမ္မတိမဟုတ်လားမှန်ပါဗျာဒါပြီးကိုရောစိတ်ရောငြိမ်အောင်ထားလိုက်ပါအဲဘီတိမဟုတ်လားမှန်ပါဟုတ်ပါတာတိမဟုတ်လားမှန်ပါဗျာအဲဒါခုနကအနေထိုင်ခိုင်းပြီမှန်ပါဗျာဒီလိုတို့တို့ဒီဟိုအနေထားနေတာကိုအနေထိုင်သွားတာနဲ့ဟိုအကြည်ဓာတ်တော့ပေါ်လာမှာပေါ့တော့မခိုင်နဲ့ချက်ချင်းကင်ချက်ချင်းလှုပ်တာမှန်ပါဗျာဟင်မှန်ပါဗျာကင်တမ်းမှာဒီတော့ပါဗျာ ဟုတ်ကလားဗျာမှန်ပါဗျာဟင်တို့တော့ဆရာကပြောတာမဟုတ်ဘူးတို့ဟာတို့ကိုလုံးနဲ့ကြံပြားကြီးဘယ်လိုမှဖောင်းလို့လည်းမရဘယ်လိုလည်းမရအဲဒီခုနှစ်ရက်တွင်တော့ဒါတို့မာစီမှာဒုက္ခရောက်ဆုံးပါမှန်ပါဗျာပြီးတော့ခုနှစ်ရက်အတွင်းဟာထွက်နဲ့ထွက်တထွက်ထွက်နဲ့ထွက်ရတာမှန်ပါဗျာဒါကပေးရင်လူထွက်တော့လူကပေးရင်တော့ကိလေသာထွက်ပါပဲ တရားထွန်းထွန်းထွန်းထွန်းထွန်းပြန်ပြောင်းနင်းအဲ့တော့ကုတုတင်းတာနင်းဟိုဘက်ကိုရဲ့ဆရာတော်ကြတော့မှအာယုံမှန်ယူတတ်သွားရင်တခါတော့အာယုံမှန်သွားရင်နောက်လုတ်တတ်သွားနာရက်တေလောက်အာယုံမှန်နဲ့ဆက်ဆံတတ်ရင်နောက်ကြိုက်တော့နာရပါတော့ဟင်သူတို့ကဟိုအာယုံမှန်နဲ့ပြီးမှာ အတွေးကတော့နောက်ကမြင်ပါတာတော့လည်းမရဘူးအထက်ကနေပါပါလည်းပါနေတာပါပါတယ်တော်မတော်အဲ့ဒီတို့ပြတဲ့ဗန္ဓိတာတော်မှာဆရာတော်ကသူ့ကိုစိတ်ဟိုဖမ်းလို့မရဘူးဖေရထွက်နေတယ်ဟိုစိတ်ထွက်တတ်တော့သူလုံးပါတယ်ဒေါကြီးနေပါဆိုင်ကိုလုံးကိုလုံးပါဗျာသူကလုံးမနိုင်ဘူးဟုတ်နော်ဖမီတာထွက်မှာပဲထွက်တယ်လေဟောဘိုင်းပြင်အဲ့ဒါ ဟိုရုံးရင်းခံကကြားကနေပေါ်နေရတာပဲမှန်ပါဗျာဟင်ဘာလို့အခါညာတော့ကြတော့ညင်ကညင်ရိုင်းကယင်သွားပြီမှန်ပါအဲ့တော့တခါကြီးတို့ပြောတဲ့និဝရဏမရှိတော့ဘူးမှန်ပါအဲ့ဒီမှာនិဝရဏကဟိုအိမ်និဝရဏမဟုတ်ဘူးဓမ္မယုံនិဝရဏဝင်တာမှန်ပါဗျာဒီကာမိသာတရားကျင့်တဲ့ဆန္ဒမှန်ပါဗျာတို့ကြည်ရဟင်အဲတို့မဟာဒီမှာရှိပြီဘယ်သူဖြစ် တပည့်တော်ကညာနေသုံးနာနာပြီးနာခွင့်ရပြီးပြီမနာပဲလည်းကိုအာထုံတာငါသူတို့ကိုကိုညာနေရအောင်ကွာကာမေသန္တာအေရိယာမှာဝိသန္တာချွေသန္တာမဟုတ်ဘူးတရားသန္တာဟင်ဟေးတရေတရေတရားကတော့ဖြင့်တရားတိုင်ကြဒုက္ခတရားမြင်တာမဟုတ်ဘဲနဲ့ရှားတော့ မကျင့်တတ်ဘူးပေါ့တရားမြင်ဘူးလားမြင်ဘူးမြင်ဘူးလားလိုက်စားတာတရားကတော့ပြနေတာပဲဒါဟင်ဟင်တို့ရန်ကုန်တော့ကအေးတဲ့အေးဟောတော့ကိုယ်နာတော့အပြင်မနဲ့၃နာရီကခုဝင်ကြတယ်အဲခိုးတခိုးနဲ့အော်အဲ့တော့ချင်းအင်းဒီခေါင်းရင်းဒီခေါင်းကလိုက်တာပဲအဲကိုကဟိုလို မင်းရောင်အောက်ကနေဖြတ်သွားဟိုဘက်ကျတော့လွယ်လေးလွယ်လို့ဟာမဖြစ်ဘူးဒီကတော့ကတခိုးမှမပြီးပဲနဲ့လိုက်လာတာသူ့သွားပြီးတခိုးပဲသွားတော့တခိုးပဲသွားလို့ပြီးတော့တခိုးကဘယ်သွားတယ်ပြောတာဟောဘုရားဘယ်ဆိုင်တခိုးမပြီးပဲနဲ့တခိုးသွားလို့ကဟုတ်ကဲ့အဲ့လိုလွတ်လွတ်ထွက်သွားတာတရားကပြနေတာပြတဲ့တရား ငါပရမတ်နဲ့ပြတာဒုက္ခငါနဲ့ချက်ရှားနေပါဗျာအဲ့ဒါမှကွာနေကြပါလေဒါတော့ဟောဗျာဒါလည်းသဘောရှိတာပဲဟုတ်ပါတယ်ဗျာလုံးပါတယ်တင်ညာကဒီနေပါနဲ့ပြောနေတာပြောပါလားတို့ကအဲ့ဒါတည်းတင်မှာတယ်တင်မှာတွေးတော့လေတွေးတဲ့သဘောလေးကပြနေတာပါအသေးချကြည့်မှန်ပါဗျာအထက်ညာရောက်တဲ့ကာလကြတခါတလေငယ်လေးပြီးပြီးတော့တွေးနေတာ ဒီဘက်ကဆောင်ကနေဘဝင်လေးကိုချင်းကနေတွေးဒီဥက္ကတူမှန်ပါဗျာအဲ့ဒီချိန်မှာကြတော့ဟိုကိုမြင်ခဲ့ဘူးသွားဒီမှာလက်ဆောင်ရတပ်ပုံကြည့်တယ်မှန်ပါဗျာအဲဘာတော့ထိုင်ကြည့်လို့ရပါပြီမှန်ပါဗျာအဲဒီခါကျအတွေးဒီတရားဆိုသဘောပေါက်ပါလိမ့်မယ်ပြေဝတို့ကတရားမှမသိလို့မသိပါဘူး။ပြေဝတို့ကတိလေတာ ကောင်းမှမဟုတ်ဘူးဗျာမှန်ပါဗျာငြိမ်ရန်ရှိတာကမှာပဲလေမှန်ပါဗျာဟင်မှန်ပါဗျာဟင်ပါလာတဟန္တာတော်အနာပြောင်းအောင်ကိုနိုင်ပြီမဲ့အနယောဒိတာဟုတ်ကြရဟန္တာမှာအနာတာကိုနိုင်တာဗျဟုတ်ပါပါဗျာရာ ကျင့်ຢာကကျင့်တော့ဖြင့်တတ်ပြီးပြီຢာကညင်ရှိတယ်ဒေါသကျင့်ပြီးပြီဒေါသညင်တော့ရှိတယ်ပါပါပါဒနာပေးနိုင်ပြီပါပါဗျာဟုတ်တော့ပါပါဗျာပြန်လာပေးနိုင်လို့လားဗျာအယုကြံရင်ပြီးလားပါပါဓမ္မကြီးများဒါနာတော့အနေယူကြီးနဲ့ပါဆိုပါပါပါဗျာ အားတက်ပါတယ်ဗျာဒါနာတော်နဲ့ယုံကြည်နေပါဆုံးပါဟင်ပါဗျာအေးအဲ့ဒါဗျာသွားပြီးအဲဟိုရံလို့ဒီရံညာအဲ့ဒါတွေးတာတွေးတဲ့အကြောင်းက တွေးတဲ့သဘောရှိပါတယ်တို့ကအဲ့ဒါကိုမရင်လို့တင်ပါဗျာနော်နာနာတော့ရှိပါတယ်မရင်ပြတာချီတို့မရင်ဘူးမှန်ပါခေါင်းမူပိမှုပါတယ် ပြနေတယ်ဖောင်းသဘောပိန်သဘောတရားရဲ့တော့ဘာမှမဟုတ်ဘူးကိုကြည့်တဲ့နေရာရဲ့နည်းပြီလားဟင်ကတော့ဘာဘာခေါ်လို့လဲကတော့ဘာဘာခေါ်ဝင်ရတာရှိပြီလို့ပြောင်း တုံးပေါ်ပါတော့ရှိတယ်။ရိတ်ပြီးတော့ပြောင်းတာပြောတာ။တရားပြအထူးရိတ်ပြီးတော့ကတူရောပါဘူး။တော့လိမ့်ကြီးလို့ပြောင်းလာတော့ကျိမ့်မိညာလေးထောင်းနာနဲ့ထောင်းပြီးလေးနဲ့ပိန်နာနဲ့ပိန်ပိန်ပြီးလေးနဲ့ အဲ့ဒါဆုံးလိုက်ကြအဲ့ဒါလေးဖောင်းနာပဲလို့ဖောင်းနာပဲလို့ဖောင်းနေတယ်ပဲလို့ပြီးတယ်အဲ့ဒါတို့မရိပ်မိတာဘုရားကလည်းတည်ရမှာရှိနော်ဟင်တစ္ဆာသုံးတဲ့နေရာပဲနာရှိလို့ရှိပါဘူးရှိပါတစ္ဆာစိတ်သုံးတဲ့နေရာမရှိရင်ကမ္မထာစိတ်သုံးတဲ့နေရာဟုတ်ပါဘူးအဲကမ္မထာစိတ်သုံးတဲ့နေရာမရှိရင်တရားစိတ်သုံးတဲ့နေရာဟုတ်မရှိပါဘူး တို့ကတရားတရားမှမသိတာပဲတို့ကတို့ကမရင်းမိတာဟုတ်နော်ဟောရိပ်မိရင်ဘာလို့ရမလဲစိတ်ထိုင်ချပြီးပါစိတ်ထိုင်ချဖို့ရဘာလို့အပါလဲမဝေးမတွေးပါနဲ့ပြစ်ပါတဲ့ရှုပါ ဘာဖြစ်တွေ့တာလို့ရှေ့ကျူတွေးပြီးလို့နောက်ပြန်နောက်ပြန်စိတ်ကြောက်လို့စိတ်နောက်မပြန်ရင်စိတ်ရှိကိုမချူရင်မလေးတော့ပါပါဘုရားအဲပြည်စုံပန်တေးဟုတ်ပါဘူးဒီနေရာလေးကိုအမြဲမပြတ်ဘူးဟုတ်တော့တွေးလို့ပါတယ်ဟုတ်တော့မနိုင်ကိုလို့ကို ဖိုက်ချင်ဒီမှာဓမ္မသားရှိတာငါမူသားဖိုက်ချင်ဒီလိုပေါ့ဒုစာလိုတော့အဲ့ဒီနာဒီဝကိုချီတိုင်လို့သုံးပါလားတတိကကျူဖေကသုံးပါလားဟင်ပါပါဟင်သတ္တဓမ္မဟိုနိဗ္ဗာန်တရားဆိုတာဆရာတို့ရပါလိမ့်မယ်ဝိသံဓမ္မနဘောဟောဓမ္မောဣဒဆိုတာလေဟင်ဟိုနေရိုင်းကို တိုင်ကိုလွန်နဲ့ချီပြီးဆုံးမတယ်လို့ပြီးပါဖိတ်ပိုက်တဲ့တို့ကိုတတိနဲ့ချီပြီးတော့ဆုံးမမယ်ဆိုတော့ဖုံးပိန်ကြီးပဲမှန်ပါပါဟင်မှန်ပါပါတတိရှိအဲ့ဒါမှခိုင်းပြီအဲ့ခိုင်းမှန်ပါပါဝရိယတင်းရင်ရတယ်မှန်ပါပါနော်တို့မာလီကဝရိယနေလို့ ဖေးရရုပ်တိုက်ထင်ရမှန်ပါပါဟုတ်နော်မှန်ပါပါဟင်တို့ဒါသိရှုကြောင်းတော်မူကတော့ဟိုပြောလေးပြောတာရှိပါတယ်တို့တော်ရင်ကတကြီးဖိုးတကြီးရဲ့မိအဖိုးတကြီးရဲ့သားကိုတင်ရှုသူကမင်းငယ်လေးကိုထိတ်ကြောင်းခိုင်းတာအဲတော့ဆေတို့စိတ်ဟိုစိတ်ကြောင်းကလေးကနောက်ကလိုက်တာစိတ်ကကလေးကြောင်းကလေးကတော့စိတ်ကရှိရသွားတာကလေးကနောက်ကကုန်းနဲ့ကြောက်လိုက်နေတာ အောင်တရားအထုတ်သူတွေ့လို့ရှိရင်ကိုတင်ရွှေ့တာခိတ်တုံးတာပဲကွာဟုတ်ကဲ့ပါလေခန္ဓာရတော်ဘူးဗျာတို့ကနာနာနာတဲ့နာဖောင်းမှုပိန်မှုဒီမှာအကောင်းနေတယ်ဟိုမှာနာခရုခုမလုံးစိုက်ချောင်းသူစီစိတ်မရောက်မနာပါဘူး စိတ်လုံးနဲ့လာမသိတော့မနာမနာပါဘူးဟုတ်ပါတယ်ဗျာစိတ်ပေါ်နေတော့ပါဘူးဗျာမသိတော့ပါဘူးမနာပါဘူးစိတ်စိတ်မြောက်ပါပါဗျာဟင်ဟုတ်ပါဗျာအတော်ရော့တော့သွားကူကြည့်မနေလို့ပါဗျာတွေးတယ်အတော်ရော့သွားကူကြည့်စိုက်တာချလိုက်ချင်းလိုက်တာမှန်ပါဗျာဟင်တုတ်ဖို့လို့ 我靠！把他七毛小九里那举报去了没呀？哈哈哈哈哈哈！把他七毛小九那举报去了。哈哈哈哈哈哈！把那都 <laughs> 卡住。七毛小九，七毛小九，对了吧？嗯。哎，我说那可能就就出了两行。哈哈哈哈哈哈！嗯，那么我卡别，另外可能遇到的工资里去弄。哈哈哈哈哈。 تعالش میسیپانونه این این دو واجب این دین این رو سی تن جا بود مگر با ولی ولی تا یه سی تن جا سی تن ကောင်းလေကောင်းအေးတဲ့စိတ်ထိုင်ကြလေဟုတ်နော်တွေ့ရတို့ဒီနာဥပမာပါဆို တောမြောက်တစ်ခေါင်ဒါအဲ့ဒါလေးကိုခါကြိုးနဲ့ချီရှင်ဘလောက်ရှိတယ်မကြည့်ပင်ကိုစူးစမ်းတစ်ချက်စီပြီးတော့သူ့ကိုအောင်တဲ့သူ့တော့မြောက်ဖဲခုခံဒီကရွယ်တော့ဟိုဘက်ကိုဟိုဘက်ရွယ်ခုမှာပဲနားနေဟမ်တကယ်မိတကယ်တာချလိုက် မိမမိမိထိုးတာနင်းနဲ့နရွတ်ပြီးတယ်ဆိုရင်ကောင်းတယ်မိကျူနေရွယ်လောက်မိတာနဲ့ကိုနည်းနည်းခါတော့အဲတော့တကွာကွာနဲ့ဒီလိမ့်မယ်ပြေးပါစိသူမမောမချင်းဒါကြတော့ဟိုလိုမိတော်တွေထူတာတူဒီလောက်ကျပြီးတော့စိုက်ကြပါ ထိုက်ကြသွားတာတော့ဟိုရတာပေါ့ပေါ့လို့တို့ဒီကလည်းမှန်ရင်မှန်ရင်မှန်ရင်နဲ့ကြည့်တဲ့နေရာကျညံတက်တယ်သွားပေါ့ဝင်ပြီးထခုခုညံတာဟုတ်ကဲ့ပါဗျာဟင်မြောက်နဲ့ကြည်ပေါင်းတဲ့တဲ့နေပြရတာတဲ့ခိုးကြဟင်ဟင်ဟုတ်ပါဗျာဟင်ဟုတ်ပါဗျာအဲဒီပါ ဓမ္မရဲ့အရင်တခုသာယူထားယုံချစ်ဒါတော့တခါကြီးတို့သိကြပါဗျာယုံချစ်နော်တာတိတာဝိတာမုရိတာတာတိထလောကမှာအများဆုံးပါယုံကြည်ကြတယ်အကြီးကြီးဆုံးဟုတ်နော်ယုံကြည်ချက်မှာလည်း ယုံကြည်လို့မှဗုဒ္ဓဘာသာအမိခံထားတာပဲတရားရဲ့ယုံကြည်ပါယုံကြည်လို့မှအာထုံနေတာပဲလိုက်နာကြည့်တော့ဟုတ်ပါဗျာနော်တဏ္ဍာလေးကြည်ဟိုယုံကြည်ကြပါတယ်ယုံကြည်လို့မှဆရာအဖြစ်ခံနေတာပဲဟုတ်ပါဗျာတို့တော့ကိုတတိကိုယုံမှုချပေါ်တော်လို့တယ်ဟုတ်ပါဗျာမှန်ပါဗျာကိုတတိမှန်ပါဗျာဟုတ်ပါဗျာတို့ရှင်ဘုရားရဲ့တတိယမှာ တာရာဂစိတ်တံတာရာဂစိတ်တံဒီပသနာတိတာရာစိတ်တံဝိတာရာတာဒေါသံတာမောဟံနဲ့ရှင်ဘုရားစိတ်တံဥပဒနာမှာမဖွင့်လားဟုတ်ပါဘူးဖွင့်တာကဘုရားလက်ထက်ကလည်းဒုလူဟာတွေကြီးတယ်မို့ဒါရီပြောတာပေါ့ဗျာဘုရားလက်ထက်ကလည်းဒီလူဟာဒီဟောရာဂသိချင်းဖြစ်တဲ့ဖြစ်ဟေးမမိုင်းနဲ့ကြောက်သွားကြောက်တဲ့ကြောက်တဲ့မဟေးဒေါသဖြစ်ဖြစ်တဲ့ဖြစ်တဲ့မဟေး အတန်ခိတံအဲတုံဆုပ်နေတုံဆုပ်တယ်မှဝိခိတံပြန်ရင်နဲ့မှဆိုတော့ဟင်ဟင်ဟင်တပည့်တော်တပည့်တော်လုံးလည်းပါထုတ်လို့သူဒီတဲ့ဒီလိုနေအောင်ပါတာငါဘောသူတို့ဆန္ဒမျိုးရှိတယ်သူတို့တရားမျိုးရှိတယ်ပါ ကိုတတိသင်္ကေတပါနော်မှန်ပါဗျာဟုတ်နော်မှန်ပါဗျာပြီးတော့အဲ့ဒီအဲ့ဒီကိုဘုရားလက်ထက်ကနေ2500ကျော်ခရီးမှာသူတို့ဒီကြားတွေကအလူလဲနဲ့ခုနကမြောက်ခဲဖြစ်နေနဲ့ပြစ်ပြီးတော့လောက်သားစားသွားကြတာပြန်ပါပါဗျာသူတို့တောင်ရောက်ရအောင်သိတာသူတို့ကလည်းလက်နှစ်ဖက်အပူပါလို့လားမှန်ပါဗျာအပူပါပါဗျာ ဒီမှာတတိနဲ့ဒီလည်းနှစ်ဖက်ဖက်ပုံပါဒီလည်းလည်းနှစ်ဖက်ဖက်သူတို့လည်းဒါနဲ့ပြစ်ထားတို့လည်းဒါဘာလို့မရရသူကြောင့်သူရရမှာပါပါဗျာဟင်ကိုဒီကိုယူဒီကြီးဆုံးပါပါဗျာဌာနတော့ယုံနာများပါတယ်ကိုဒီကိုယုံနာနေပါပါဗျာဟုတ်ပါပါမှန်ပါပါဗျာဟင်ဖျားရဲ့ ဒီယုံနဲ့တင်တာဒီလိုဒုက္ခခံကြရဒီပေါ့ဘယ်လိုခေါ်ရလို့မို့ဟင်လာနာဒီပေါ့ဒီတိုင်းပါဗျာဒီဘုံလုံးပါဗျာဒီပေါ့ဘယ်လိုခေါ်ရလို့ဘုံကြပါဘုံပါဗျာဟင်ဟုတ်ပါဘူးဟင်ကိုပြီးတော့တခါကြီးများကတော့ဘောသာပေဘုဒ္ဓရှိကြပါလိမ့်မယ်တုံပြီးလည်းကတိတ်တာလို့ဆိုတာဘုရားဟိုဒီဟုတ်ဖြစ်လေမှန်ပါဗျာဟင်ဒီဟုတ်ဖြစ်ဒီဟုတ်ဖြစ်ဟုတ်ပါဗျာအဲဒီမှာ ညာရောနေရောအားထုတ်တာအဲ့ချင်တော့ဘာလို့လဲအောက်မှာပြုတ်ခံပါအပေါ်မှာဒီအိုးကိုဖဲရီတန်ကြောင့်လေးနဲ့သိမ့်သိမ့်ထွက်ရုံပေါ့လေဟောပြီးတော့ကြွခွေကြီးနဲ့ကောမောတင်ပါတဲ့ဒီဒီအကြီးကတသိသိနဲ့ကြာမှာလေညာမအိတ်မနေတဲ့ဘာလို့မရရမတုံဘူးကြီးကပုဂ္ဂိုလ်တွေဒီလိုရပြရမှာပဲ ဟင်အဲ့ဒါစရိုက်ကတော့တခါကြီးရမုံဆိုးမှန်ပါဗျာတို့ဟာတွေတော့မုံဆိုးလောက်တော့မုံဆိုးတယ်တော့ဖိုးနေဟင်ဟင်အမုံဆိုးမကြောက်ဘူးလားမုံဆိုးအဲ့လိုလုပ်ပေါ်လာရသွားတာပဲရှင်ပါဟုတ်တော့ဟင်ရသွားတာပဲတရားယုံကြည်ချက်အရေးကြီးလို့မှန်ပါဗျာ ယုံကြည်ချက်အားကောင်းလာရင်ဆန္ဒလိုက်မှန်ပါဗျာမနေနိုင်ဘူးဆန္ဒလိုက်မှန်ပါဗျာယုံကြည်ရင်ဟုတ်နော်မှန်ပါဗျာခုဓမ္မကြီးတို့ပြောခဲ့တာအမှပြောတာနော်ဘုရားအရှာမခိုင်းဘူးနော်ဘလို့မခိုင်းပါဘူးအကြည့်ခိုင်းတာပါကြည်တယ်ရှုတယ်မှတ်တယ်အဲ့ဒါပြောတာနော်မှန်ပါခိုင်းတာပါနာရမတ်တဲ့ဓမ္မပါဖောက်နာမတ်တဲ့ဓမ္မပါဟင်မှန်ပါဗျာအဲ့တော့ဘာလို့ ပန်သွင်းရမှာငါးပြားတတိလိုနေတယ်မစင်ဘုံဘေးကဟာမငါမယူဘူးလို့မလားမယူပါဘူးဟင်ဟင်ဒီအဲမစင်ဘုံဘေးကဟာကြီးမို့ယွန်ပတော်ဆိုမယူပဲနေကွာဘာတို့တော့ကတန်ထိုးလိုက်အောင်မယ်မှန်ပါပါဟုတ်ကလားဗျမှန်ပါပါအဲ့တော့ရေးကြီးနေတယ်ဆန္ဒနာယူတွင်ဟိုပိုးရမှာတဲ့ဆိုရင်ဘယ်လိုလုပ်ကစင်ဘုံနာဟာကြီးယွန်ပတော့မလားမယူပါဘူး ကောတော့။ဟုတ်ဟုတ်လားဗျာ။ဟုတ်ပါဗျာ။ဒီကတက္ကမကြီးစုံခေါ်တော့မဟုတ်ဗျာ။ဗျာဗျာ။နာရမလည်းဓမ္မပဲလေအမှန်မှန်တိုင်းနေတာလေ။တွေ့တာမှလည်းဓမ္မပဲလေ။ဟောင်းနာမှလည်းဓမ္မပဲလေ။အမှန်ရတာလူရင်ဒါပြောတာ။ဘယ်လိုရှုကျင်တဲ့သန္တာအကောင်းလာရဝရိယဆိုရဲတင်တာပြောတာ။သာလို့တော့ဟိုဝိဒနာပါဝဝိရိယောဆို ရဲရဲလှုပ်ထံပြောတာမှန်ပါပါတို့ကကြိုးစားတယ်တို့ဘာသာပြန်တာမှန်ပါပါစာကမဟုတ်ဘူးသာသနာနဲ့သာနာအခေါ်ဝရိယကရဲလာတော့ပေသေးกว่าဆိုမှန်ပါပါဟင်ပေသေးกว่าဆိုလာတော့တာမှန်ပါပါဟုတ်ကလားဗျာမှန်ပါပါဟင်အဲ့ဒီတရားအားအရေးကြီးဆုံးတယ်တရားကလည်းဘုသူတရားတို့ကိုတတိနော်မှန်ပါပါဟင်မှန်ပါပါကိုတတိနော်မှန်ပါပါဟင် ကျန်တဲ့ကျန်တဲ့တရားတော်တာမဟုတ်ဘူးသူတတိကိုယုံဖို့တရားတော်တာဘုမာဘုမာဟင်ယုံကျူးစားပါဗျာဟင်သူတတိကိုယုံကျူးစားပါဗျာယုံအောင်ကိုကျူးစားရအောင်ပါဗျာဟင်ဟင်ယုံမရဲတာလေမှန်ပါပါဗျာဟင်မယုံမရဲဘူးပေါ့မှန်ပါပါဗျာအဲ့ဒါအရေးကြီးဆုံးမှန်ပါပါဗျာ တို့သာသေးရှူရောင်းဝတောင်လုံးကကိုအောင်တီပြောပြောရမှာမကြီးပါဗျာမိုးဦးကြမိုးရီဘုံဘုံဘုံဘုံနဲ့ည7နာရီကျော်အဲ့ဒီချိန်မှာတို့ခရုပေါက်တရားပြိမှန်ပေးရနေတယ်အရှင်ဘုရားနဲ့မိုးရွာရင်ထုံရမှာကိုသိနေတော့ဘယ်မွေမှမရှိဘူးဖေ။ဟုတ်ပါပါဘုရား တာတော့ရောက်ကိုရလိုက်ပါဗျာဒီပြောတာပဲဝေဆိုတာဘယ်မှကိုမရှိဘူးဖေရဟင်လိုရမောင်းမလားလောက်တိလိုရပါဗျာဟင်လိုရပါဗျာအဲဒီမှာဒုက္ခနာကပြောတာလေးပြန်ကောင်းဆိုနော်နာရာကိုမှတ်တယ်နာရာကိုမှတ်ရင်ဘာမှမပါရင်နာရာမှတ်ပြီးဘူးနာတယ် နော်ဟုတ်ပါဗျာလေးရှိပါဗျာကြောက်ကြောက်ရိုးရိုးနဲ့ပါစေဘိုးကိုဆိုးဝင်မှန်ပါဗျာနော်ပါဗျာမှန်ပါဗျာကြောက်ကြောက်ရိုးရိုးနဲ့မှရင်ပူဆိုးမှန်ပါဗျာဟုတ်နော်မှန်ပါဗျာတွေ့ပါတယ်ဗျာပူဆိုးပါစေဟုတ်နော်ဟုတ်ပါတယ်ဗျာဟင်အဲသူ့ကိုနိုင်အောင်ဆိုပြီးတော့လုပ်ရင်လည်းပူကြမ်းပါတယ်ဟုတ်နော်အဲ့ဒီဝေဒနာနုပါဒနာရှုတဲ့ယောဂီဒီလမ်းသွားရင် 这人人要养家，户年年收入都不差了，明白吗？当然，这人人要养家的，过年发财了，明白吗？哎，哎，糊涂蛋，来北京学捞金子，都为我捞金子，来挂虎啊！来挂虎啊！来挂虎啊！来挂虎啊！挂虎嘞，挂虎嘞，挂虎嘞！ အဲ့ဒါမထားတာကိုဦးနှင်းခွင့်နေမယ်မှန်ပါဗျာအဲဝိပန်ဝေဒနာနုပါဒသုတပုတ်ပြီးတယ်ဟုတ်ပါစေတနုပါဒနာလို့သူတော့မှားလို့ရရမရရင်မမှန်အဲ့ဒီဝေဒနာနုပါဒနာမှာတက်လာတယ်တည်ခဲ့ပါတယ်တင်ပါဗျာညာတော်အပြင်အခဲတော့ကျမ်းမှာတည်တာများပါတယ်ဟုတ်ပါတယ်ဗျာအနာပေါက်တာနဲ့အတူအနာပေါက်တာလည်းပထမရပါတယ် ရာကနေအဆောင်ကြီးမှပူပါတယ်ပူရာကမှနာပါတယ်နောက်မှကျင်းပါတယ်နောက်မှခိုက်ပါတယ်နောက်မှသူအာရှိရှိတယ်လို့ခဲဖြစ်ပါတယ်ဟိုဝါနာပုတ်ထားနေတာလည်းသူပဲအခဲဖြစ်ရင်ခဲပေါ်ကိုကိုနဲ့မဆိုင်လို့သဘောထားဘုန်းကြီးတမကနေကြည့်ပါဆုံးအောင်လိုက်ပါဝေဒနာဝိခံပိတ်တော်ဆိုဆုံးအောင်လိုက်ခိုင်းပါကိုကဘွဲကြီးတမသူ့တတိနဲ့တိုင်းနာကြည့်နေကိုနဲ့မဆိုင်လို့သဘောထား ပေါင်ကနိုင်ရင်ငါနဲ့ပေါင်မတွဲမိပါစေ။ချိန်မဲ့စီကနိုင်ငါနဲ့ချိန်မဲ့စီမတွဲမိပါစေ။ဟုတ်နော်။ဟောကတဲ့ရင်ဒီမဆုံးမဆုံးပါလေ။ဆုံးပါလေ။အထက်ကတဲ့လို့ရှိရင်လည်းအဲခေတိယောကနောက်ကတဲ့လို့ရှိရင်လက်ပြင်မှာဆုံးပါလေ။အာကြီးမဒီဝါပါတော့တို့ထင်ရအိုးခေါ်လာတယ်။အဲဒီရောက်ပါလေ။ရှိကတဲ့တာဆိုခုနကတည်းကပြောလို့ဖြတ်သူကြီးတော့ ပဲပဲရင်ဟောမှာဆုံးပါပဲဟုတ်ဗျာဒါသူဝေဒနာတက်တဲ့နေရာတွေမှာရောက်တဲ့နေရာကိုယ်နဲ့မဆိုင်လို့သဘောထားကောင်းအေးအေးနဲ့ထိုင်ကြည့်ခုနပြောတဲ့ပိခာသမารိပါဒတိနဲ့တော့မှာပဲဒီကိုယ်နဲ့မဆိုင်တာဥပိခာပြုထားမဟုတ်ဘူးလားသူ့ဘောကိုအတိလေးကတ်ထားနာရင်နာတယ်ပေါ့အောင်ရင်အောင်တယ်ပေါ့ဟုတ်နော်ကျင်ရင်ကျင်ရင်ပေါ့ကြိုက်တယ်ကြိုက်တယ်ပေါ့ဟင်မှန်ပါဗျာဟုတ်နော်ဟုတ်ပါဗျာဟုတ်နော် အဲ့ဒီမှတ်ရပေးတာကတခါကြီးသူ့နေရာတဲတယ်ကြာဖို့နာပါတိမှတ်ရပေးတာလေအနာဘောတဲတယ်ကြာဖို့နာပါတိနော်ပြီးတော့နာပါနှစ်ကတွေးမဝင်အောင်နာပေါ့နာချီတော့နာခံရတာတော်တော်ကြာပြီအတွေးမဝင်အောင်နာပါနဲ့အပြင်ကမှတ်တာပါနေကြအဲ့ဒီပညာကိုမဝင်အောင်ဖေးပေးတာပါအောင်မေကပရမတ်ကိုဖော်ထုတ်တာပါ နာရင်နာတာလေးကိုသိစေချင်တာပါမှန်ပါဗျာဖောင်းရင်ဖောင်းတာလေးသိစေချင်တာလေပွားဖို့တတိအောင်မေတတိတို့ဘာလို့တုံးပါလဲသာလို့တော့ဝိတ္တနဲ့ဝိသလာပါဟုတ်နော်အဲ့ဒီအောင်မေတတိလေးနဲ့အဲ့ဒီနာရင်နာရဲနာရဲနာရဲအဲ့ဒါဒီကတုံးတာနေပါအတွင်းနေလို့စိတ်ထိုင်ကြတော့သူနာရဲနေတာရဲ့တော့ချက်ကိုတွားတွေးပါတယ်မှန်ပါဗျာမရှာမတွေးတာမှန်ပါဗျာဟင်မရှာမတွေးတာမှန်ပါဗျာမရှာနဲ့ ပွဲကြီးသမားထိုင်ကြည့်ပါဟင်ထိုင်ကြည့်ပါဘာထွက်ပါပြုတ်အောမနေနဲ့ဟင်ကျေတော့အငိမ့်တော့အော်လို့ရရင်ရမယ်ရုပ်ရှင်သွားအော်ရရုပ်ရှင်သွားအောမနေနဲ့ဟင်ဟင်အဲကာတာတိနေပေါက်ကနေပေါက်ကနေနင်းကနေပြလာတယ်အဲအဲ့ဒါလေးပြလို့ဟုတ်ပြီလို့ညာသွားပြီးစိတ်မတင်းနေနဲ့စိတ်ထားရင်ဟုတ် တခါပြန်တက်မှာပြန်တက်လာတက်လာဘူးကဘွဲကြီးကမဝန်လည်းမသားနဲ့ဝန်လည်းမနေဟုတ်နော်ဟုတ်ပါဗျာဟင်စာကောင်းတို့ကိုလည်းပြုံးမပြန်ဘူးစာချမ်းတို့ကိုလည်းမဲ့မပြန်ဘူးသူကြတာကြီးဓာတ်ကြီးလည်းအောင်ကြီးဟုတ်ပါဗျာအဲ့ဒီအခဲကိုရင်အကြိုက်သွားတာဓမ္မကြီးအကြိုက်ပြီးမှအချင်းအချင်းပြီးမှအနာအနာပြီးရင်အပူအပူကနောက်နောက်ဆုံးကြတော့ရတာပဲကြံရပါတယ်ဆုံးအောင်လိုက်ရတယ်မလိုက်ဘူး ဓမ္မကြီးကတဏှာကြီးအားထုတ်တယ်45မိနစ်မှာဝေဒနာပေါ်တယ်ဒီတိုင်းထားပြီးဓမ္မဣရိယာပုပြောင်းမှာနောက်တစ်ချီကြအဲ့45မိနစ်ကြာတန်းပေါ်တန်းပေါ်တန်းပေါ်လာပါဗျာအဲ့ဆုံးအောင်မလိုက်ဘူးဆုံးအောင်မမပါဘူးမမပါဘူးလိုက်တဲ့နေရာလဲခုနတို့တော့ကလို့ရံပဲလို့မလိုက်နဲ့ အနိုင်ဆုံးနဲ့မလိုက်နဲ့ပွဲကြီးသမားကဒီလိုက်ကိုနဲ့မဆိုင်ဘူးလေသဘောပေါက်တယ်အဲ့ဒီကြက်ကြက်နာတဲ့ပုဂ္ဂိုလ်ဆွဲကောင်းရင်ညံညံညံတက်တယ်နာရာနဲ့ဖောက်နာပိနာကိုတွေးအဲ့ဒါညံတက်မယ်တွေးတာနဲ့ဟိုမြင်နေကြတဲ့ကအငွေ့ ညာတက်ပြောရတယ်မဆိုင်သူမကန့်တဲ့လုပ်နေရတော့ဟုတ်ပါဘူးဟင်စိတ်ဓာတ်ဥပါဒနာနဲ့ဓမ္မဥပါဒနာညာတက်ဖို့ပုံပေါ်ပြီးထက်အောင်ပါအောင်ပါကအဲ့ဒီနာရာသာအဲတပယဘုနာလိုက်ပါအဲ့သူနာရာကိုကတရားနာမှာပြောတာဟင်သူနာရာကိုနာတဲ့အကြောင်းလေးပြီးအောင်တာခေါင်းအေးနဲ့လုပ်ကြည့်ပါတရားအဲ့တက်ကြပါလေ စัจ jana တဲ့ပုဂ္ဂိုလ်ဘူးအတက်ပြန်ပါတယ်မှန်ပါဗျာဟုတ်လားမှန်ပါဗျာတို့ဖောင်းနေပိန်တွေကမှမျောလိုက်လို့ရသေးနာရာကမျောလိုက်လို့ရလို့မရပါဘူးဒီစိတ်ပါလဲပါတာလို့တဏှာယောသန္တာယောဝရိယယောသာပူဗျာဟွာတော့တာဗျာရတော့တာမှန်ပါဗျာလုံနိုင်ပါ့မလားလုံနိုင်ပါဗျာလုံနိုင်ပါဗျာဒီမှာပါဗျာပြီးတော့တမက်တကူပေါက်ဒီဘွားနေရအောင်လုပ်ပါပါ အေးဗျာလာတဲ့ကမပေါက်ပုံပေါက်ဘူးဟုတ်ပါဟုတ်ပါအေးကာမေကာမေခန္ဓာမပါရပါဘူးဆိုဟုတ်ပါပါတရားလိုရင်လာကြတယ်ရောပါတွေကနာဖြတ်ပြီးပါဟဲ့ယူလို့ရတာမဟုတ်ပဲဟုတ်ပါဗျာဟုတ်ပါဗျာဟုတ်ဗျာတို့ရန်ကုန်လုံကြီးပြောကြပါဆိုရ ရန်ကုန်ကတို့ဈေးတယ်ဒီပြောမှာပေါ့ဝင်ဝင်များများတယ်နည်းနည်းဆိုတို့ဝင်ဝင်နေတဲ့ပုဂ္ဂိုလ်ကစုဘူးကြီးတတောင်လုံးလောက်ရပါတယ်တကြကစားထင်ပါလာကုံရဲ့ဒါကထုတ်တဲ့ရဟန်းတို့ရန်ကုန်ဈေးမှာဝင်ဝင်ကောင်းဆုံးပါအဲ့ချိန်ကြတော့ကိုရင်ပိုတော့ငါကြောက်ထဲထဲထဲပုံမှန်ကတော့တကြမြဲတယ် လုပ်ငန်းကြီးသမားတွေကြတော့တချို့က9ကြပူထားတချို့က10ပူထားတက်ဆောင်ပုံနော်ညာတော်ပြေကိုတို့ကငွေရလက်ပတ်မရဘူးအရေးပေါ်တုံးမှုဒါတို့ဈေးထဲမှာလုတ်တာအဲ့တော့ဓမ္မကြီးကတရားသမားကတရားတဲ့နေပေါ့ဟင်ဟုတ်ပါဗျာပြေတော့ပြီးလိမ့်မှာပေါ့ဓမ္မကြီးကပြည့်ခဲ့ပြည့်ခဲ့လို့ ဒုက္ခင်သေးလားဒီတိုင်းတော့သူကသူကြပါဘူးဟုတ်ပါဗျာဘူးကြီး9000ဟဲ့1000ဟဲ့အော်ခြင်းသေးလားဟုတ်ပါဗျာသူ့ဘူးဆောင်ဘူးဆောင်တော့တော့ဝယ်မှာပေါ့ဟုတ်ပါဗျာဟင်သူကအဲ့ဒီဟိုတရားသမားတရားမပုံမှန်စုနေဖို့ပဲလို့လားခုတောင်ကစုဖို့ပဲကျန်တာခုတောင်ဘာမှမရှိဘူးဟင်ပွဲကြည့်တော့ဓမ္မကြီးပါလုပ်ခဲ့ရတော့ပွဲကြည့်ပါ စောင့်ကြည့်ရုံပါပဲဟုတ်ကလားအဲ့တော့မင်းသမီးမင်းသားကိုရှင်းနေမသိဘူးလားသိပါပါဗျာသူ့ရဲ့သားကြီးဟောသိပါပါဗျာသူ့ရဲ့ဟန်ပါမောသိပါပါသူ့ရဲ့ဟိုဟိုဟောအတန်မောသိပါပါဗျာအဲ့ဒါဒီအကုန်မလို့တန်းနာထောင်တော့ကြည်ရင်ကြည်နေဟောစာကြီးလေးပါမှန်ပါဗျာစာကြီးလေလို့တမျိုးလို့ရသေးလားဟုတ်ပါပါဟုတ်ကလားဟုတ်ပါပါတည်ခြင်းသေးလား တို့ကကြည်ဖို့တက်တက်ဒါကိုဝိတုပဒနာရှိတာဓမ္မတို့ကျတော့အနုဒလတာလိုက်ပြီးတော့ပဒနာရှိတာကာယဟောပိအနုဒလတာလိုက်ပြီးတော့ပဒနာရှိတာအစင်လိုက်တယ်ဆိုတော့ခုံမကြုံဘူးဒလတာမခိုင်းတာပါပဲဝိရဏလည်းဒလတာမခိုင်းတာပါပဲဘာလို့မှလို့ခုနပြောတဲ့အတွေးမဝင်အောင်နော်မှတ်တာမှန်တယ်အတွေးမဝင်အောင် ဟင်ဟိုကဝင်းမူအောင်လုပ်ပြီးဒီကနာရင်ဘယ်လိုနာတယ်လဲဆိုတော့အောင်မေ့အဲ့ဒါကပရမတ်ဖို့တော့အဲ့ဒီအောင်မေ့အားကောင်းလို့ကောင်းတော့ဒီပရမတ်ကပေါ်လာအောင်မေ့အားညရင်ပရမတ်ညမှာဟုတ်တော့ကိုဘက်ကမှအန်ပြတ်တောင်းပြတ်တောင်းဖြစ်လို့ရှိရင်ပညာပဲညမှာတယ်ဟုတ်တော့အဲ့တော့ဟိုဘက်က တို့တို့ဒလစမှတ်နေမှပညာပရာတယ်ပညာမြုပ်မှာပေါ့နော်မှန်ပါဗျာဒီကလည်းအောင်မင်းရဲ့အမြဲတမ်းအောင်မင်းဒီကပရမကလည်းပေါ်ပါလို့ဟုတ်ပါဗျာဟုတ်ပါဗျာကြည်ဖို့တက်တယ်နော်မှန်ပါဗျာတခြားမပါဘူးကြာမှန်ပါဗျာကဲဓမ္မတခုပါညောတော့ပါဦးဗျာရှိပါရဲ့အဲ့ဒါကိုစာလို့ကာမေဆန်တာကာမေဆန်တာအဲ့ဒါလိုကြီးလုံလို့ စိတ်တိုင်းကမဖြစ်ကတော့ဖြစ်မှာဖြစ်ပါမလားဒေါသဒေသစိတ်ပါပါဘာလို့မရရမလဲလာမှာဟင်လာမှာပဲနောက်တော့ယက်တာကြာလာတယ်နိုင်တန်ရတယ်ဘာလို့ဖြစ်တော့စိတ်မပါလက်မပါနဲ့သင်္သာမိတ်တာမပါဟင်စိတ်ပါတဲ့မှာဟုတ်တော့ဘူးထုံးစားမှုလုပ်ရပါသည်နဲ့ပြီးတော့ထိုင်ရမှုထိုင်ရပါသည်နဲ့ပြီးတော့ဟုတ်ဗျာဟုတ်ပါဗျာဟင် ဒါနဲ့ပြီးမှာအဲမာစီပြီးမှာစကားမပြောအောင်အမျိုးသမီးတွေဆိုရင်ဓမ္မယုံရှိရဓမ္မယုံကြီးထဲမှာဟိုတို့မနဲ့၃နာရီသွားတာဟို9နာရီ9နာရီမှသူတို့ဆောင်ပြန်လို့ရှိပါတယ်နေ့7နာရီကြာရင်အဲ့ဒီမှာလာတာည9နာရီမှပြန်ရပါတယ်ဟင်အဲ့လောက်မှာမမပါများတော့ခုနာပြည်လေးဟို သူများတွေကလျှောက်ကိုကမလျှောက်နိုင်ဘယ်တော့မရရအောင်ဆိုတဲ့ပြပါတာလာတာပဲနောက်တော့ဟုတ်တယ်လို့လို့ထင်တယ်လို့မရတော့ဌိနာမိတ်တာသိမပါတော့ဘူးလေမှန်ပါအဲ့တော့ပြောဆိုအေးလူတို့တရားကြီးရလည်းခဲ့တာဟုတ်ပါဗျာ ညာစင်နာခွင့်9000ပြီးမယ်ဆိုငါ9000ပြီးတာပါဘုရားတယောက်ကပြောပဲအိုးရှင်က9000ဓမ္မက1000တောင်ပြီးဦးမယ်ဒါဆရာတော်ကကြားကြားတော့အဲ့လိုကတော့ဒိုးတော်ကဟိုဟိုကဆရာတော်ဥဒံဝရဆိုတာမှန်ပြီးချမ်းသာအောင်စီအဲ့ဒါတို့စီကအမျိုးသမီးတွေတောင်းတာပါဟင်ဟင် နင်တို့က9000ပေးမယ်တသိန်းပေးမယ်လို့ပြောတယ်ငါကအလကားကိုပေးလိုက်ချင်တာကိနာမိတာဖြစ်ပြီလေစိတ်မပါတာမပါတော့နေရရမကုံလို့သာဟုတ်တော့အဲ့တော့ဩဒိသကိုကုသာဟောပူစလောက်ပြမှာအဲ့တော့ရှေ့ဆရာကောင်းမလားဒီတိုင်းကြီးဆိုရင်ဟုတ်မှာဟုတ်ပါမလားနဲ့ခြေုံချလို့မဟုတ်ဖြစ်ပါဖြစ်ပါ အဲ့ဒါအောက်ညာနေမှာဒါနဲ့သွားနေတာမှန်ပါဗျာဒီရတဲ့အမှန်နဲ့လားထက်ထက်သာသွားအဲ့ဒီအမှန်ထဲမှာသံဃာပါပါတယ်ဘာကြံလေးလည်းမင်းမနေနဲ့မှန်ပါဗျာမှန်ပါနာနာမှန်ပါအဲ့ဒါအောက်ပိုင်းတော့ပြင်ဒီလိုပဲပွားနေကြတာပါတူလည်းဒီတိုင်းသွားတာပါပဲဟုတ်ဗျာအဲဒီကာဘုပဲခံဘုပဲအချက်ရောက်တော့ပြန်ကြည့်လိုက်တော့ဘာမရှိပါဘူးမှန်ပါဗျာဟွာလားတုံးရော နှစ်ချိုးသုံးခွေပါနှစ်ချိုးသုံးခွေပဲရှိပါသေးတယ်အထက်ကပြန်ကြည့်တော့ဘာမှမဟုတ်ဘူးဟင်နှစ်ချိုးသုံးခွေပဲရှိပါသေးတယ်ဟုတ်နော်ထက်ပြန်ကြည့်တော့မှစဉ်းစားပါအောက်ပါတော့ ဟိုလိုဒီလိုပဲယုံရင်သံဃာနဲ့လုပ်ပြရမှာပါခုနပြောတဲ့ယုံကြည်သိအရေးကြီးဆုံးလုံးမရဘူးဆိုတာမရှိဘူးဟင်ဒီချက်မှရင်တရားကတော့သူတွေဝင်နေမှာတယ်မဝင်ဘူးရှိမှာလားမပြီးသေးလို့မသိတာပြည့်ရင်သိလိမ့်မယ်ဝင်နေမှာပါ မှန်ပါဗျာဟင်တမပါတရားတဲ့ပြီးစုဘူးကြီးနာကိုင်လှုပ်ပြီးလေးလှုပ်ပြီးတော့ပါလှုပ်ဘူးတရားတဲ့လိုက်ဘူးကြီးကိုင်လှုပ်လိုက်ပါမလုံးတယ်ဗျာမင်းထဲမရရင်ပြီးရောပေါ့ဒီမင်းထဲမရတော့ပြီးနေတယ်ကေကေဂျိနာတာပါသာသာ